တော်နေတဲ့ပုဂ္ဂိုလ်ရဲ့မြတ်စွာဘုရားတရားကိုကြားနာတာရှိပါပြုရဲ့ကုသိုလ်ကောင်းမှုကြောင့်မဂ္ဂနိဗ္ဗာန်ရပါလို့ဆိုတော့လည်းကုသိုလ်ကောင်းမှုကြောင့်မဂ္ဂနိဗ္ဗာန်ရနိုင်တဲ့လူဘဝဌာနမှာလည်းမြတ်စွာဘုရားတရားတော်ကိုထွန်းကားနေတဲ့ဌာနရောက်ပြီးနေကြအဲဒီဘုရားတရားတွေနာကြရဲအခုအရင်ကဒီမှာတရားမှုတဲ့ကမ္မထာနာလည်းဒီနာမည်ကြပါဘုရားဌာန ရှိတဲ့နေရာအလဲကလည်းဗမာပြည်မှာဘုရားသာသနာတော်တွေထွန်းကားနေတယ်ဆိုရင်ချိုးနေတော့ငါသာတာမရှိဘူး။ဒါဝေဘုသူတာတွေတာပြီးတဲ့ပုဂ္ဂိုလ်ဟောပြောတဲ့ပုဂ္ဂိုလ်ရှိရမလို့ဆိုရှိပါရဲ့။ဒါပေမဲ့လို့တရားအထုတ်ဖို့ရဌာနကတော့ချိုးနေအောင်ရှိဘူး။အခုဒီနေရာမှာရှိနေတာအလားဝါမောဇာဝါသာဇာပါပဲ။အဲဒီမှာတရားအထုတ်ရုံမှာပဲ။အင်းဘုန်းကြီးကတော့ခုလာတဲ့အခါတော့ အားလုံးကနိမ့်နေကြတယ်ညွှန်ကြားရနည်းနည်းတော့ပဲပြောရဟောရတယ်ဒီလိုဆိုရင်ဒီတော့ဟောဖို့ရှင်းရှင်းဟာမြတ်စွာဘုရားအလုံးစုံသောတ attva တွေကျိုးစီးပွားများဝရာအတွက်ပွင့်လာတယ်အလုံးစုံသောတ attva တွေကျိုးများတော့ဟောရတယ်ဒါပေမဲ့တော့ အဲဒီဆရာတရားကိုယူကြည်နာပြီးတိုင်းနာတဲ့ပုဂ္ဂိုလ်တွေမှာအကျိုးရှိတာမလိုက်နာတဲ့ပုဂ္ဂိုလ်တွေတော့လည်းအကျိုးမရှိဘူး။ဘုရားသာသနာပြင်တော့တဲ့ပုဂ္ဂိုလ်တွေဆိုရင်ဆရာကြောင့်မသိကြောင့်မသိရဘူး။သိရတဲ့တော့မယုံအဲဒီပုဂ္ဂိုလ်တွေတော့သိရတယ်အကျိုးရှိကြပါဘူး။ဘုရားဟောတဲ့တရားပါလို့တိုးကြွအားဖြင့်တော့ ရာ၄ပါးတရားသိဖို့ပါပဲဘောရာရသမန္တိသိဆိုရင်ဘောရာရသစ္စာ၄ပါးတရားသိရတော့ဆိုဟောသည်တဲ့သစ္စာ၄ပါးဆိုတာဘာတွေလဲဆိုဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာသစ္စာ၄ပါးရှိအဲ့ဒီသစ္စာ၄ပါးတရားသိဖို့ဒါလေးနည်းနည်းလေးတော့လိုက်ကြည့်အောင်ဒုက္ခသစ္စာ ဖြစ်ပြီးတော့ဇေဒုက္ခရောက်နေကြတာအဲဒီဆွဲလန်းနိုင်တဲ့ယုံနာတရားတွေကိုဥပါဒณะခန္ဓာလို့ခေါ်တယ်။ဥပါဒณะခန္ဓာလို့ဖြစ်ဖြစ်တော့မာနကြည့်အောင်ရှုရတယ်။တရားလုံးမှာလည်းရှုရတာပဲ။တရားလုံးမှာဇာရတဲ့ပုဂ္ဂိုလ်ဇာနေအဆုံးရပါလိမ့်မယ်။အဲပထမဇာအာနာပါနာဇာအစပြုရတယ်။ အဲဇာရတဲ့ပုဂ္ဂိုလ်မှာဇာဝင်စားတယ်ဇာဝင်စားပြီးတော့ဇာစိတ်ကိုပြန်ရှုရတာဇာဝင်စားလို့ဇာစိတ်ကလေးကဇာဝင်စားဆိုဇာစိတ်ကလေးဖြစ်လာပါပဲအဲဒါဝင်စားတယ်လို့ခေါ်တယ်ဇာအာယုန်လေးအာရုံပြုစိတ်ကလေးပြင်းနေဇာဝင်စားတယ်လို့ခေါ်တယ်ဇာမာရနိုင်ငံရဲ့ပုဂ္ဂိုလ်မှာကြာပြီးတော့ဒီနိုင်ငံမှာတဏှာနဲ့နာရီစသည်တဲ့ဒီနေ့မြတ်စွာဘုရားတော်သူပြောကြတယ်ဒီနိုင်ငံမှာ ဇာဝံဝင်လို့တရားထုတ်တဲ့ခါနဲ့တော့ဆရာကြီးကြီးတော့မရှိဘူးအဲဇာဝံကလည်းခဏလောက်ကြည့်ပြီးဇာပြတ်သွားလို့ရှိရင်ဇာတိကလေးပြန်ရှူလိုက်ဇာဝံကလည်းဇာတိကလေးပြန်ရှူလိုက်ဇာတိကလေးပြန်ရှူတော့ဇာသိမှရှိမှမရှိတော့ပဲဇာတိကလေးမမျိုးဆိုပြရတာပေါ့ဇာတိကလေးစမရှိဘူးခုမှဖြစ်လာတယ်ဖြစ်ပြီးတော့လည်းခုမရှိရအောင်ကြောက်သွားပြီဒါရှိတဲ့စိတ်ကလည်းရှိပြီးတော့ရှိတာရှိပြီးတော့မရှိရအောင်ကြောက်သွားပြီ အဲဒါအိဋ္ဌအဖြစ်ပြပြီးတော့အိဋ္ဌပြီးတာပေါ့အိဋ္ဌပြီးဒုက္ခအနတ္တလည်းပြီးတာပေါ့အိဋ္ဌဒုက္ခအနတ္တအဲ့လိုပြီးဟုတ်လားဒုက္ခဒုက္ခတွေတောင်းချပြီးနေတာအဲအမြဲတရားပေါ်ဒုက္ခရောဆိုတာဒုက္ခသစ္စာအဖြစ်ကိုပိုင်းခြားပြီးတော့ပြီးတာပဲဒီလိုဒီလိုကဖြစ်ပြနေကြရတယ်တို့မရှိလို့မပြီးတာပဲရှိရင်ချင်း မကောင်းတဲ့တရားတွေပဲခန္ဓာမကဖြစ်ပြန်လို့ဆင်းရဲတရားတွေအမှန်တည်းပြဒုက္ခဥစ္စာတွေအဲဒီတော့ဘုရားလောင်းတော်သမင်းရှိပြီးတော့မန္တရာဘုရားကသမင်းရောက်ပြီးတော့အရဟတကိုရောက်တော့ဘုရားဖြစ်တာအဲ့ဒီနည်းဖြင့်ရသော်ဘုရားဘုရားကနာတရားတွေဟောရတာတတိကနာတော့မှာအတော်ဘိက္ခွေဘိက္ခုဝေရိယကံဇာနောယံဝအမှန်နာနိသာသမိဒါအတူတူတတိ

အဲဒီဆင်းရဲတွေကလွန်မြောက်အောင်ပြိတ္တာကျင်းအောင်အားထုတ်ရမယ်လို့ဒီနားနေပြီးတော့ရားထုတ်ရတာကိုဘိက္ခုသာမဝါတို့ရှိနေတဲ့ပုဂ္ဂိုလ်ကအဲ့ဒါပဲရာပြည့်ပြည့်လူပြည့်ပြည့်သာမဝါတို့ရှိနေသာမဝါတို့ကလွန်မြောက်အောင်လို့ဒီကအားထုတ်ရတာဘိက္ခုသာမဝါတို့ကိုရှိနေတဲ့ပုဂ္ဂိုလ်ကြီးသဗ္ဗမယာတိသံသနာတိပြေဝေရနေရာဤအဖရာတိကြည့်ပြီးနေရမယ်ဒါပဲ မှတ်ရနေနေနေနေမှားရမယ်ကြားရင်ဒါနဲ့စသည်တဲ့ပြည်တွေမှားရမယ်ဥပါဒနဲ့ခန္ဓာကိုယ်ရဲ့ယုံနာတွေဘောအဲဒီယုံနာတွေသင်ရှားပေါ်တိုင်းပေါ်တိုင်းကမှားရမှာကိုယ်ဗေဒီပုဂ္ဂိုလ်တွေဘယ်သူမှမှားရတာမဟုတ်ဘူးမသိရင်မသိရအဲ့ဒါကိုတောင်းမှပြီးတော့မြတ်တရားတွေကအခုဘဝလည်းကောင်းနောက်ဘဝလည်းကောင်းနောက်လည်းဒီလိုကောင်းတဲ့ဘဝတွေဖြစ်နေတယ်ဒါတော့ကောင်းတဲ့ဘဝတွေဖြစ်နေတယ်ဒီဘဝတွေနဲ့ချမ်းသာနေတယ်အဲ့ဒါတွေတဏှာတွေပွားနေတယ်ဥစ္စာတွေ အဲ့ဒီဒီနာရီကဘွားလေးတွေဖြစ်ပြီးတော့ဒုက္ခတွေရောက်လာအကြောင်းမျိုးတော့ကအကုသိုလ်အကျိုးပေးမယ်ရဲ့ရောက်တာပဲသိစ္စာနဲ့ဖြစ်ပြီးတာလည်းအမှန်တော့ရောက်ပါတယ်သူကအဲဗမှုရသစ္စာကြောင့်ဒုက္ခသစ္စာကိုဖြစ်အဲဒါကိုမှန်နိုင်ကြအောင်လို့အပေါ်မှားရသည်ကြီးနန္ဒန်တော့မှန်သွားသည်ကြီးရေရနေရအမှားရရင်ပြီးတာပဲစိတ်ကြိုက်တရားမရှိမှမတော့မပြီးတာတကယ်ဖြစ်ဖြစ်တဲ့တည်းရှိမှရင်ပြီးတာပေါ့ ဆိုတော့လည်းပဲဉာဏ်မဖြစ်သေးရင်တော့အာမကောင်းရင်ဉာဏ်မဖြစ်ဘူးဉာဏ်လည်းသမာဓိဖြစ်မှာဖြစ်အဲသမာဓိဖြစ်ပြီးဉာဏ်မဖြစ်သမာဓိအားကောင်းပြီဆိုရင်ဉာဏ်ဖြစ်ဇံရတဲ့ပုဂ္ဂိုလ်ရဲ့ဇံဝင်စားရဲ့ဇံရသမာဓိကောင်းတာကိုမာနကောင်းတာဇံကဆုံးတာလည်းရှိလိုက်ရင်ဟောမှာဖြစ်ဖြစ်ပြီးဒါလည်းပြီးတော့ညာလည်းဒါလည်းဖြစ်ဒါစိတ်ကလေးဖြစ်ဖြစ်ပြီးကြောက်သွားတယ်ဒါစိတ်ကလေးဖြစ်ပြီးကြောက်သွားတယ်ဒါလည်းစပြီးပြီးတယ် ဝိညာဉ်ငြင်းကြတဲ့နေရှိတယ်ဒီမှာတွေလည်းငြင်းကြတဲ့နေပေါ်ပြီးကြောက်အမြဲတည်းတရားတွေကပေါ်တိုင်းတွေ့ကြသွားတော့အဲဒီလိုကြည့်အောင်လို့ရှိရတယ်အခုလည်းဘုန်းကြီးကနေကြတာအဲဒီလိုနေကြတာပဲသတော်မှားရမယ်နေတိုင်းကြရင်ပေါ်ရင်ပေါ်ရင်မှားရမယ်သံဃာတော်မှားသွားလည်းသိရမယ်ပေါ်တော့ပေါ်တော့အမှားရတယ်မှန်တော်ပြီတာဘောတကယ်ဖြစ်ပေါ်လာတဲ့အပြီးကလေးပေါ်လာတာဒီကြောက်ကြတာဒီပေါ်လာတာဒီကြောက်ကြတာဒီအဲ့ဒါ

ဘုရားရဲ့ဆုံးမတဲ့ဘုရားရဲ့နေရာရဲ့ဆုံးမကဒီကြီးကမဟုတ်ဘူးအမှုတော်ကသာမန်သာတဲ့အဲနေ့စဉ်တော်ကအကြောင်းအရာကဆုံးမနေကြတယ်ဒီနေ့လည်းလည်းဒီချိန်မဟုတ်ဘူးအကြောင်းအရာကဒီမုန်းကြတော့လည်းဆုံးမအဲသာမန်သာတဲ့သင်ကြားရတဲ့အမှုတော်ကနေဆုံးမပဲအဲဒါကြောင့်မှားရပြီးပြည်နေတာ မြတ်စွာဘုရားဆုံးမမြတ်စွာဘုရားတတ်တော်ရင်ကျိုးမြောက်ပွင့်လာတယ်ဆိုတာအဲ့ဒါအကောင်းဆုံးပဲသိချင်းမြင်ရတော့အပြင်းပြင်းကျိုးတွေလည်းရှိပါသေးတယ်။အင်းတရားဘုရားသာသာကျိုးခြင်းကြီးပြီးကုသိုလ်ကောင်းမှုတွေကြီးဘုရားစကားတွေနားတော်မူဒီကကျင့်အဲဒါနဲ့လည်းကုသိုလ်ကောင်းမှုတွေကြီးဒါလည်းကျိုးတော့များပါတယ်ဒါပေမဲ့လို့ဒါကတော့သံဃာရဲ့အကျိုးပဲသံဃာဘယ်တော့ပဲကျိုးမဟုတ်ဘူး။ အများလေးကဆင်းခါတဲ့နည်းနဲ့ကျိုးကတော့ဝိပဿနာရှုမှာဒီနေ့ကနာကတိတဲ့ယုံနာတရားတွေကိုသိအောင်ရှုမှာကြည့်အောင်ရှုတိုင်းရှုတိုင်းဒုက္ခသစ္စာပိုင်းခြားပြီးတာဒုက္ခပင်ရဘုရားဒုက္ခသစ္စာကိုပရိနိဗ္ဗာန်ဒုက္ခဒုက္ခသစ္စာပရိနိဗ္ဗာန်ပိုင်းခြားရသိရည်ဒုက္ခသစ္စာတရားတွေပိုင်းခြားဒုက္ခသစ္စာတရားဆိုတာမိမိတို့သာနာမှာတကယ်ဖြစ်ပြတဲ့ယုံနာတွေကိုညဒုက္ခသစ္စာကြီးတဲ့ကဒုက္ခသစ္စာကြီး ဘာလို့ဒုက္ခဆင်းရဲအမှန်လို့ဆိုရတယ်ဆိုနာမစေဖြစ်ပြနေပါပဲဖြစ်ပြနေလို့ဆင်းရဲအဲဒီယုံနာတော်မူပြီးပြီးကိုဆင်းရဲဆင်းရဲမျိုးမျိုးတွေရောက်လာဒီယုံနာမရှိတော့ယုံနာမရှိရင်ကိုဆင်းရဲဆင်းရဲလည်းပြည့်မှာတော့မဖြစ်ဘူးစိတ်မရှိရင် သုံးတယ်ကြောက်ခဲနေကြီးခဲ့တယ်စိတ်စိတ်မရှိကြရဘူး။သုံးတယ်ကြောက်ခဲနေကြီးခဲ့တာစိတ်မရှိ။စိတ်ကြီးရသုံးတယ်ကြောက်ခဲနေကြီးခဲ့တယ်ပေါ့။သူ့လည်းရဲတဲ့ဒါနဲ့ခိုးလိုက်နင်းနဲ့ရှိုးလိုက်ဘယ်လိုလုပ်လို့အပြည့်သုံးတယ်ကြောက်ခဲနေကြီးခဲ့တယ်မှာဆင်းရဲတယ်တော့မရှိပါဘူး။အဲ့ဒါကသူတို့စိတ်မှမရှိဘူး။အဲ့ကြောက်ခဲနေအပြည့်သုံးတယ်ကြောက်ခဲနေကြီးခဲ့တယ်စိတ်မရှိဘူး။ဘုရားနာမှာစိတ်ရရှိတော့မကောင်းတာလည်းတွေ့ရင် ကိုယ်စင်းရတဲ့ဖြစ်စိတ်ချင်းတွေကြည့်ရတာပဲအဲယုံနဲ့နာနှစ်ပါးရှိတော့အယုံနာပြီးပြီးကြတော့ကိုယ်စင်းစိတ်ချင်းမျိုးတွေကြည့်ရတာတဲ့အဲဒါကဒုက္ခသစ္စာကိုခေါ်တယ်အဲဒီဒီတိုင်းဒီတိုင်းဥစ္စာမှားရတယ်။မှားဘူး ကုမှလျက်သာသိမြင်ညာဘုရားဆုံးမှာဖြစ်ပါသည်ဆရာမကုမှလျက်သာကုမှလျက်သာသိမြင်ညာသိမြင်ညာဘုရားဆုံးမှာဖြစ်ပါသည်ဘုရားဆုံးမှာဖြစ်ပါသည်ကုမှလျက်သာကုမှလျက်သာသိမြင်ညာသိမြင်ညာဘုရားဆုံးမှာဖြစ်ပါသည်ဘုရားဆုံးမှာဖြစ်ပါသည်ကုမှလျက်သာကုမှ ပေါ်ရင်ပေါ်ရင်ရှုမှပြီးပြီးနေတာအဆုံးမှပဲအဲဒီဆုံးမှတော့ရှုမှပြီးတော့နေရင်ညောကြတာပေါ့ဘုရားဆုံးမှလည်းဒီဘုရားဆုံးမှအတော်တိုင်းလာပြီးကျင့်တာနတ်ကောင်းတယ်အဲဒီကနေဘုရားကြီးကြည့်ပါတော့ဒီလောကမှာတော့ဇာတိတော်ကြီးနေထိုင်ရေးဆောင်ရွက်ကြရတဲ့အကြောင်းရှိတော့ အာလာကရှင်ကနဲပါပဲအဲနဲနဲနဲနဲနဲကိုနာနာမို့လည်းငါမီးတဲ့အစင်းကြီးရဲ့အာရရှင်မှမှတ်နေကောင်းပါလားရှင်မောရှင်မနေရတော့ပြင်ဘုရားအရှင်တို့ဒီနေ့ကြောင်းမှာလည်းဘုရားဘာမှမဘာမှမနာစားရှင်မောကိုမြင်ကြတယ်ကောင်းတယ်လားလည်းမြင်ကြတယ်အဲ့ဒါလည်းအစရှင်မောဘုရားမှလည်းစိတ်ကြီးဖြစ်လာစိတ်ကြီးမှတ်ပြင်ဘာမှမနာမှတ် ကိုယ်ကညောင်းတော့ကိုယ်တို့ဒီခေတ်ကတည်းကပုံမှန်အဲ့ဒါကြီးပြီးခေါင်းကပြီးတော့ပြန်မယ်အဲဒီလိုရှင်းမှလည်းရှင်းမှလည်းဘာတွေဟုတ်ဒုနာတရားတွေသစ္စာလေးပါးတော့ဒုက္ခသစ္စာလေးဖြစ်ပြတဲ့တရားတွေမှာဒုက္ခသစ္စာသံခိတေနာပိစုပါရဏခာဒုက္ခသံခိတေနာကျင့်အခြင်းသစ္စာ၅ပါးမှာဥပါဒနဲ့ခန္ဓာဥပါဒဥပါဒနဲ့ခန္ဓာတော့ဒီဒုက္ခသစ္စာဆင်းရဲစိတ်မှတရားပဲဥပါဒနဲ့ခန္ဓာတွေက ဥပါဒနာခန္ဓာဆိုတာဟိုကိုယ်တော်ဖြစ်နေယုံနာနေတယ်မရှိမှဘူးငဲတယ်နဲ့ချမ်းသာတယ်နဲ့ပုဂ္ဂိုလ်သားတော်အရင်နဲ့ရှင်မကောလာနေရတရားတွေယုံနာတရားတွေပါပဲဒါကလည်းဥပါဒနာခန္ဓာအဲ့ဒါဒုက္ခဆိုတာကြီးအဲ့ဒီဥပါဒနာခန္ဓာရှင်းနေကြတာပါတော့အကြောင်းအားတွေတော့ဒုက္ခကိုခဏခဏတွေ့နေဒုက္ခသစ္စာတရားတွေအဲဒီဒုက္ခသစ္စာတရားတွေကိုသိရမှတော့သိရတယ် ပထမစရတာတော့သိနေထင်ကြတယ်နောက်ဆုံးမှပါများလို့ရှိရင်လည်းဘာမစိုးတော်ပြီးကြောက်လာတယ်အဲ့ဒါလေးပြောဒုက္ခပဲအစင်းတရားတွေလဲဆိုကိုယ်ပိုင်ဉာဏ်နဲ့ပြီးရတယ်အဲဒုက္ခသစ္စာဒုက္ခသစ္စာတရားကိုဆင်းရဲခြင်းမှဖြစ်တဲ့တရားကိုပရိနိယံပိုင်းခြားရည်ပြီးရမည်ဆိုရယ်ဒုက္ခသစ္စာပိုင်းခြားပြီးအဲဒုက္ခသစ္စာပိုင်းခြားပြီး သမုဒယသစ္စာပါဒပါဆိုတဲ့သမုဒယသစ္စာကပယ်ပြီးသားဖြစ်သွားတယ်ဒုက္ခသစ္စာကိုဆင်းရဲတော့လို့ပြီးရင်အဲဒီဆင်းရဲတွေလူကျင်တောင်းတမှုတွေမရှိဘူးအဲဒီလေတရားနဲ့စပြီးလူကျင်တောင်းတမှုမရှိဘူးအဲသမုဒယသစ္စာပယ်ပြီးသားဖြစ်တော့ကျင်းသွားသို့တော့မယူမှာပဲနေတဲ့အခါကျတော့ကောင်းတယ်ရှင်ဒီလူကျင်လာရဲ့ရှုံးမှာဟိုအဲဒီတော့ဒါတော့လည်းမပြီးသေးဘူး ဘယ်ကြမှာဆင်းရဲခြင်းမှာငြိမ့်လို့ဆိုတော့ညီတော်ရရောက်မှာတဲ့မညာပညာနဲ့နိဗ္ဗာန်မျက်မှောက်ပြုမှာအဲ့ဒီမှာငြိမ့်ရအောင်အဲညီတော်ကြတဲ့နာဝိသတိတဲ့ဒုတိယတဲ့ဘာတော့ဘာဘောရန်ဘောရန်ရှိရအာနာစရကောင်းတာဗိလာရဲ့စာရှိပေါ်မြင်နေလိုက်ရှိဒီမှာပဋိသမารညာအားကောင်းတဲ့အခါကျတော့ဒီထဲမှာလည်းဖြည့်ပြီးရဖြည့်ပြီးရအပိုင်းပိုင်းလေးရှိရတာရရှိပြီးတာရ ရှိရတဲ့ယုံနာအာရုံနဲ့ပေါ်ပြသွားတာသိတာလည်းသိပြီးကြောက်သွားတာဘာမှပြီးတာမရှိဘူးသိစရာနဲ့သိတာနဲ့သိစရာနဲ့သိတာဒုက္ခိုက်တာနဲ့ဖြစ်ပြန်တာတွေတွေ့ရတယ်အဲ့ဒါဒုက္ခသစ္စာတွေသိနေအဲ့ဒါဒီရင်ကဥပဒနာနဲ့ရင်းတော်တဲ့ခါကျတော့ဖြစ်တဲ့ယုံနာနဲ့လုံးဝကျင်းတဲ့နိဗ္ဗာန်အာရုံပြုတာကိုဖြစ်တဲ့ယုံနာနဲ့ကျင်းရအောင်ရောက်တာ ရုံနဲ့ရောက်သွားတယ်လို့နေရာကျသွားတယ်လို့ခါတယ်ဒီလိုပြင်းနေရတယ်ဒီရုံနဲ့တခါတော့ငင်းနေနေရောက်ဘယ်လောက်ကြာလဲဘယ်လောက်ကတော့ကြာဘူးဒီခဏလေးပဲပြီးပြန်ပြီးတော့ပြီးရစိတ်များပေါ်တယ်အဲဒီစိတ်နဲ့ပြန်ဆင်းနေတယ်ဒီလိုခဏနဲ့ပြည့်တယ်အဲရုံနဲ့တခါတော့ငင်းနေနေရောက်သွားတာပထမကနောက်ဆက်ပြီးတော့ပြတာကပုံမင်းနဲ့ပုံနဲ့မကြပါဘူး နဲ့ရကိုရခွဲရပြီးနေရတယ်မသိနိုင်ပါဘူးစာပေကျမ်းဂန်ရတာဟောအဲဘယ်ပေါ်လေးကဒီနာလို့ဒီကြိမ်နှစ်ကြိမ်သုံးကြိမ်လေးကြိမ်လောက်ဖြစ်တာကိုမက်ကဒီကြိမ်ကိုကနှစ်ကြိမ်သုံးမသုံးကြိမ်အဲလိုဖြစ်တာမင်းနဲ့ကိုနဲ့ဟာလည်းတော်ချင်းအတူတူပါပဲသမာဓိကမက်နောက်ဆက်ပြီးတာကိုအကျိုးတရားလို့ဆိုရတယ်အဲ အဲဒီခါကလာယုံနာသင်္ခါရငင်းနဲ့နေတာတွေ့တာ哦ရှိတဲ့ယုံနာလုံးဝမရှိဘူးအဲဒါပြီးတော့ယုံနာသင်္ခါရတွေကိုမြစ်သက်သာယာမဲ့တနာကင်းတာများကင်းတယ်သောတာပတိမေဖို့ရောက်ရင်အပေါ်မူရကြောက်စင်နိုင်တဲ့တဏှာကျင်းသွားပြီးခန္ဓာဘဝတော့ပုံလွန်ပြီးတော့ဘဝတည်ဖြစ်နေတယ်တဏှာကျင်းသွားပြီး အဲဆုံးမရတော့ကျင်းနာမိမဖို့ရောက်နာမိမဖို့ရောက်ရင်ကာမဘဝဖြစ်စေနိုင်တဲ့တဏှာကင်းပါပြီကာမဘဝလူကျင်တဲ့မြင့်တဲ့လူရှိတော့ကာမဘဝလူဖြစ်ခြင်းနဲ့တရားဖြစ်ခြင်းနဲ့မိမဖြစ်ခြင်းနဲ့ကာမအာရုံတွေခံရနေတဲ့စိတ်လုံးလုံးကိုမရှိတော့ဘူးအဲဒါကျင်းတယ်အရဟတမရောက်တဲ့အခါကျတော့ဘာဘဝမှဖြစ်ခြင်းတော့ဖြစ်ခြင်းတဲ့တဏှာလုံးဝကျင်းတယ် အဲဒီဒုက္ခကျင်းအောင်လို့ဒုက္ခသစ္စာကိုပိုင်းခြားပြီးတော့အဲဆူရရှိတဲ့ဒုက္ခသစ္စာကိုအာရုံပြုပြီးတော့နောက်ဆုံးအရိယာမင်းညာဖြစ်တဲ့အခါကျတော့ဒုက္ခသစ္စာကိုနည်းနဲ့နိဗ္ဗာန်အောင်ပြီးတော့နိဗ္ဗာန်ဆိုတော့ဒုက္ခသစ္စာကိုငြိမ်းတာပဲဖြစ်တဲ့ပြင်ငြိမ်းအဲဖြစ်တဲ့ပြင်ငြိမ်းတာကိုမြင်တော့ကြည့်လိုက်တာနဲ့ဖြစ်ပြနေတာကဆင်းရဲတယ်ဆိုတာပြန်ပြီးတော့စဉ်းစားဆင်ခြင်စဉ်းစဉ်းလုံးလုံးပြတ်တတ်တာသိချာဖြစ်နေတာ သောတာပတိမညာရောက်ရတော့တာပြီးပါတယ်ရတ္တမညာရောက်တော့အကုန်လုံးပြီးတာဒါကြောင့်ဥပဒနာရှိနေရင်လည်းဖြစ်ဖြစ်တယ်ဆိုတာဆင်းရဲတွေမကောင်းဘူးဆိုပြီးရင်မရှိဘဲနေတဲ့ခါတော့ကောင်းတယ်လို့ထင်နေတာလားသောတာပတိမဲ့ကိုရောက်တဲ့အခါမှာယုံနာတခါရင်းနဲ့၄ပါးရောက်လို့ယုံနာတခါရတွေကဆင်းရဲတွေပဲဆိုတာအမှန်တကယ်နဲ့ပြီးပါတယ်ပြီးပြီလို့ဒီလိုသာအကုန်လုံးပြင်လာမှုသေးတော့ ဒီဘာနဲ့နေတဲ့ကာမှုရှိနေတာပဲယုံနာနဲ့ဒူဝနာဘဝတွေကောင်းတာဆန္ဒရင်နာလေးတွေမကင်းနေဘူးဆန္ဒတွေတဲ့အတိုင်းဘယ်လိုကတောင်းတာတဲ့နာမျိုးတော့ကင်းတယ်ခုနဘဝတွေကိုယ်လုံးဘဝတွေအများကြီးဖြစ်ဖို့အဲ့ဒါတော့ကင်းတယ်ခရာဒမေရောက်မှဘဝတွေကြီးအများအကုန်လုံးရှင်တော်ရာမှုတွေအကုန်လုံးမရှိဘူးအဲချမ်းသာလို့ထင်တာလည်းမရှိတော့အကုန်လုံးဒီဘဝတွေကပိုင်းခြားပြီးတော့ပြီးတော့ အဲလောဘဒုက္ခသခါရင်းနဲ့နိဗ္ဗာန်ကိုတွေ့တာနဲ့ဒုက္ခသစ္စာကိုပန်းချပြီးခြင်းကိစ္စလည်းကြီးရယ်သမှုရသစ္စာကနာကိုပယ်ခြင်းကိစ္စလည်းကြီးတော်ပြီးတယ်ကြတော့ကနာကိုလုံးလုံးကြည့်တော့မေဃသစ္စာပွားခြင်းကိစ္စမေဃသစ္စာကတော့ဝိပဿနာရှုရဲမှတ်တယ်မှတ်တယ်ဝိပဿနာမဲ့ခင်တရားကိုပွားနေတာပါပဲအဲဒါမေဃသစ္စာမေဃမေဃသစ္စာဘာဝိဒပါ နာဂသစ္စာနာဂသစ္စာခေါ်တဲ့တရားမှန်ကိုဘာဝိတာဘဖြစ်เสียပွားเสียမည်နာဂသစ္စာနိဗ္ဗာန်ရောက်ဖြစ်တဲ့တရားမောဟကလမ်းနိဗ္ဗာန်ရောက်တဲ့လမ်းအဲနာဂသစ္စာခေါ်တဲ့နိဗ္ဗာန်ရောက်ဖြစ်တဲ့လမ်းတရားဖြစ်တရားမှန်ကိုသိရမယ် တိုင်းရှုတိုင်းကမိမိတာနာဖြစ်နေတာကိုမိမိတာနာဖြစ်တာနဲ့ပြီးတယ်လို့ဆိုတော့ဘာလို့လဲမဟုတ်ပါဘူးကိုယ်တဏ္ဍာဖြစ်တဲ့ကြောင့်ပြန်စဉ်းစားကြည့်တာတော့ဘယ်လိုသိသွားလဲငါဘယ်လိုရှိလို့ဘယ်လိုသိလဲဒီလူကဘယ်လိုကောင်းနေကြလဲသိတာပေါ့နိဗ္ဗာန်မျက်မှောက်ကြည့်တဲ့အခါကျတော့နိဗ္ဗာန်ရောက်ပြီးတော့ပြီးသွားတယ်ဆိုတော့ကိုယ့်ကိုကြည့်တာပေါ့အဲ့ဒါဥစ္စာတရားအဲ့ဒါဘုရားသစ္စာကိုပိုင်းခြားရေးကြည့်ရမည်သမှုပြသစ္စာကိုပယ်ရမည်ယေရာသစ္စာကို မြင်မောက်ပြီးပါမည်ရောသစ္စာကတော့တမန်ကတွေးကြောကြမ်းစီရတယ်မို့မြင်မောက်ပြီးဆိုတာဖြစ်တဲ့ရုပ်နာနဲ့ရှုမြင်သူ့လိုလိုရောက်ပြီးပြီးသွားတာဒါလည်းကိုတွေ့ကြဟောအဲဒီတွေ့ကြတဲ့အခါတော့သွားရင်းလာရင်းနဲ့တိုက်ခိုက်ပြီးတွေ့ကြတယ်လို့ပဲရုပ်နာတကာကငြိမ့်တဲ့သဘောကြီးကိုသူကြီးကသူ့လိုလိုရောက်ပြီးပြီးသွားတာအဲရောသစ္စာတော့မြင်မောက်ပြီးပြီးရမည်မေတ္တာသစ္စာဝမိမိတဏ္ဍာ၌ဖြစ်ပွားစေရမှုမေတ္တာသစ္စာမိမိတဏ္ဍာဖြစ်ပွားကြ အမိကမျက်မှောက်ပြီးတဲ့အခါတော့အရိယမေဃသစ္စာစစ်ပဲဘိဗာမရောက်ခင်တော့ဝိပဿနာစိတ်တိုင်းဉာဏ်နဲ့မုနိဗ္ဗာန်တော့ဝိပဿနာလောကသစ္စာကိုကြွားနေတာပါပဲအဲဒီတော့ကြွားရမယ်အဲဒီတော့ကြွားရအောင်လို့ဘုန်းကြီးတို့ကဘုရားတော်မှာလည်းတွေ့ပါရဲ့ဒီမှာကမ္မဋ္ဌာန်းရှိတော့ကျောင်းရနာအထုရှင်ဒီရရရမြည်ရရဘောရရရတော့အထုအဲရင်းနဲ့မရရင်လည်းကိုယ်ရင်ကိုယ်လည်း 9မိနစ်အား9မိနစ်လောက်အားထုတ်10မိနစ်အားဖြင့်9မိနစ်10မိနစ်ကတော့မကပါဘူးအားရရှိပါတယ်အဲရတော့အားထုတ်နေအကျိုးများပါတယ်အတိုင်းလိုက်စွာမယ်ဒုက္ခသစ္စာဒုက္ခသစ္စာဆင်းရှင်းမှဗျာမူရသစ္စာမူရသစ္စာဖြစ်ပွားကြောင်းရှင်းမှဗျာဖြစ်ပွားကြောင်းရှင်းမှဗျာရောဂသစ္စာ ဖြစ်မှန်တရားသောတာသစ္စာသိမြင်ရာဖြစ်မှန်တရားဒုက္ခသစ္စာတွေငြိမ်းတာပဲယုံနာတရားတွေဒီနေ့အကုန်လုံးဒုက္ခသစ္စာတွေဖြစ်ကျင်တယ်အဲ့ဒါတွေရှိဘူးတဲ့နိဗ္ဗာန်မှာနိရောဓသစ္စာသိမြင်ရာဖြစ်မှန်တရားသစ္စာသစ္စာ င်းရတော့ကြောက်ကြောက်ရှင်းလန်းကရှင်းမှန်တရားယမေဃသစ္စာရှင်းရတော့ကြောက်ကြောက်ရှင်းလန်းကရှင်းမှန်တရားရောရသစ္စာရှင်းရတော့ကြောက်ကြောက်ရှင်းလန်းကရှင်းမှန်တရား ဘကိစ္စကိုပက္ခရေတိယမည်ဘုရားကိစ္စကိုပက္ခရေတိယမည်အဲပေါ်ရင်ပေါ်ရင်ရှုနေရတယ်ဒါအစအခြေခံမှာဘုရားဘာကဝိပဿနာမနဲ့ရှုနေမြင်နိုင်ကြတဲ့နာနဲ့စသည်တဲ့အကုန်လုံးမှလည်းနည်းနည်းပါပေါ့ဟောတာပြန်အစပေါ်ရင်လည်းရှုမှနေဘုရားကိစ္စကိုပက္ခရေတိယမည်ဘုရားကိစ္စကိုပက္ခရေတိယမည်သမုဒယသစ္စာကိုပယ်ရမည် ယသစ္စာကိုပယ်ရမည်ဒုက္ခသစ္စာကိုပယ်ရမည်ဘုရားတော်ကဟေးပြင်မှုပြရမင်းတို့မလာကြသွားကြရောလို့ဒီပယ်ရတာမျိုးမဟုတ်ပါဘူးဘုရားသစ္စာရှိတိုင်းရှိတိုင်းအမှန်ကြည့်ရင်ပယ်ပြီးသားဖြစ်နေတာပဲရှိုံနဲ့ပယ်ပြီးသားဖြစ်တာအမှန်တကယ်ဖြစ်ပြန်လို့မိစ္ဆဒုက္ခအနာတ္တကိုသိနေတယ်အဲဒီလိုပုံမှန်နေသိတတ်တာသမာဓိရှိတော်တော်ပြည့်ဘူးတဲ့ဒါပေမဲ့မရှိဘဲနေတဲ့ခါတော့ ဒါနဲ့တော့ရှိသေးတယ်ကတော့မောဟသစ္စာဆိုမိဘကိုမျောပြီးတဲ့အခါကာလကျတော့အဲဒီမြေတ္တာမှုတနာလုံးလုံးကိုမဖြစ်တော့အရဒမရောက်ရင်အကုန်လုံးကိုကျင်းတာအဲဒါသမုဒယသစ္စာပယ်ရမည်ဆိုတာမောဟသစ္စာမျောပြီးတော့အားဖြင့်ပယ်ရမောဟသစ္စာနိဗ္ဗာန်မကြည့်ရင်ဒီကိန်းရင်တော့ဝိပဿနာရှုပြီးတော့ ဒုက္ခသစ္စာမှန်တရားတွေပြီးဒီတိုင်းဒီတိုင်းပဲနေနေတယ်နောက်ဆုံးနိဗ္ဗာန်ရောက်သွားပြီဒုက္ခသစ္စာဖြစ်ဖြစ်ပြီးဒီနေ့နိဗ္ဗာန်ရောက်သွားအဲ့ဒီမှာသမုဒ္ဒသစ္စာကိုအကျိုးနဲ့ပယ်တာပဲသောတာပတိမဲ့ရှင်ရဲ့သူ့စင်ကားနဲ့ဒီဘောလေးပယ်လေးပါကြောက်နေနေတဲ့ဓမ္မခန္ဓာဘဝတွေပုံလွန်ပြီးတော့ဘဝတွေညှိနှိုင်းနေဖြစ်စေနိုင်တဲ့ဓမ္မရင်းနေကြ။နာမည်နဲ့ရောရင်ကာမဘဝ သိစင်နဲ့တနာငြိမ့်သွားတယ်ရာထနာရောက်တော့အကုန်လုံးဘာဘဝမှမရှိတော့ဆင်းရဲတဲ့အကုန်ကြီးအဲဆင်းရဲတဲ့ဆင်းရဲမျိုးမှဖြစ်စေနိုင်တဲ့တနာမရှိတော့ဆင်းရဲတဲ့အကုန်ကြီးအဲသမှုရတ္တအကုန်ကြီးတော်သည်အင်းကျော်ရောဒုက္ခသစ္စာကိုပန်းချရည်ရမည်ဒုက္ခသစ္စာကိုပယ်ရမည် ဒုက္ခကိုမျက်မှောက်ကြည့်၍သိရမည်နိရောဓသစ္စာကိုမျက်မှောက်ကြည့်၍သိရမည်နိဗ္ဗာန်ကိုနိဗ္ဗာန်ကိုရပါလေသုတောင်းဝင်တာကမဟုတ်သေးဘူးဒါအခြေခံလေးပေါ့လေသုတောင်းတဲ့အတွက်ခုဘဝတော့နိဗ္ဗာန်ရနိုင်တဲ့ဘဝတော့ကျိုးမှုပါပဲအဲ့ဒါပဲကျိုးနေမှာဘဝအထုမှပြင်မှာအဲ မောရသစ္စာကိုဝမ်းမောက်ပြီးသိရမည်တဲ့ဝမ်းမောက်ပြီးသိရဆိုတာဥပဒါရှင်ရှင်နဲ့ဥပဒါညာရှင်းတာပြီးလို့လည်းကသူ့လိုရောတာပါဘုရားသမင်းကစဉ်းစားရတာမဟုတ်ပါဘူးဆရာသမားပြောဟောလို့ဖြစ်တာမဟုတ်ပါဘူးကိုယ့်အကိုအထုလို့ဥပဒါညာရင်းတာဖြစ်ဖြစ်ပြင်းပြင်းပြင်းပြင်းနဲ့ဘုရားတခါလာရင်းရရောက်တော့တာဒါအဲ့လိုကြောင့်အားသွား

မဝါယာမသုံးပါးအထုတ်တာပဲမှတ်မိရောလားမရတာဓမ္မသတိရဲ့မမရအာယုံမှာစိတ်ကလေးကဒီရဲမရှိမှလည်းစိတ်ကဟူသောဇေသွားနဲ့လွဲ့နေတာပြီးကုန်ပြီးနေမကောင်းတဲ့စိတ်တွေများဖြစ်တာရှုမှနေတော့မှတ်ရအောင်လေးမှာဒီကလေးကကားပြီးတော့ပြီးနေအဲဒါဓမ္မသမာဓိဓမ္မဝါယာမဓမ္မသီဓမ္မသမာဓိဆိုတာသမာဓိနဲ့သုံးပါး သမာဓိအားကောင်းတဲ့အခါကျတော့မှတ်လုံးမှတန်ရုံနာအဖြစ်ပြအိစ္ဆဒုက္ခအနတ္တအမှန်တည်းကြီးကအဲဒါကသမာဓိကြီးအဲဒီတော့မာရတိအောင်စေဦးရဲ့မြုပ်ပြီးတော့ပါလေးတဲ့သမာသင်္ကပ္ပခေါ်သမာဓိသမာသင်္ကပ္ပနှစ်ပါးသမာဝါယမသမာဓိသမာသမာဓိကသုံးပါးပေါင်းရင်၅ပါးမိတ်က၅ပါးလောကသစ္စာတရားတွေအဲမာရမလည်းလောကသစ္စာတရားတွေဖြစ်ပွားနေတာ သမာဝဇ္ဇသမကရသမာဇဝဆိုသီလမဲ့ခင်တွေကတော့သီလဆောက်ပြီးပြည့်စုံလာတာသမာဝဇ္ဇဆိုမတော်မင်းတဲ့စကားမှသိချောင်းခြင်းသမာကာမရဆိုမကြည့်နဲ့မကြည့်လိုက်တဲ့ကိုယ်မှုမှသိချောင်းခြင်းသမာယုဆိုမတရားခြင်းအတန်မွေးဖို့ရမတရားခြင်းဒီသိချောင်းခြင်းမှသိချောင်းခြင်းဆိုတာဒါရသီလဆောက်ပြီးကျင့်နေပြည့်စုံလာတာရှုမှတ်တော့တဲ့အတိုင်းပါပဲအဲပြည့်စုံနေတာပါပဲဒါကြောင့်သမာဝဇ္ဇသမကရသမာဇဝဆိုသီလမဲ့ခင်၃ပါးပါဆွဲလိုက် မဲ့ရရှိပါသကာမမဲ့ရရှိပါသကာမမဲ့ရရှိပါမဲ့ရရှိပါမိမိပါဏပွားစီရမယ်ဆိုတာအဲ့ဒါပဲနာကြတယ်အဲနောက်ဆုံးအဲဒီဝိပဿနာမဲ့ခင်တွေပြည့်စုံတဲ့အခါကျတော့ဒီကဝိပဿနာမဲ့ခင်ကရင့်ပြီးတော့အရိယာမဲ့ခင်ဖြစ်သွားတာဝိပဿနာမဲ့ခင်မှာလည်းဆင်းစဉ်အစတုန်းကဆိုဘာမှသိပြီးတော့မကြည့်ကြဘူးဝိပဿနာမဲ့ခင်အားကောင်းလာတာနဲ့ ယုံနဲ့နာနဲ့ပိုင်းခြားကြည့်တာပဲပြီးရရုပ်ကဆရာပြီးတာဆရာအဲယုံနဲ့နာနှစ်ပါးပဲဆိုပိုင်းခြားပြီးကြောင်းနဲ့ကျုံနှစ်ပါးပိုင်းခြားပြီးအဲခဏမစက်ဖြစ်ပြင်တာတွေပြီးရဖြစ်ပြင်လို့အိစ္ဆာပဲဒုက္ခပဲနာတာပဲရှုမှရင်တော့သူပြီးနေတာပဲအပြီးကြောင်းကြောင်းတာပဲတိုးတက်လာအဲဒီအပြီးတွေဖြစ်တဲ့ပြင်းပြင်းအိစ္ဆာဒုက္ခနာတာပြင်းပြင်းနဲ့နောက်ဆုံးအားကောင်းလာတဲ့အခါကျတော့ဖြစ်တဲ့ လုံးဝငြိမ်းတဲ့နိဗ္ဗာန်အရုံကိုရောက်တော့တာကိုအဲဒါအရိယာမင်းညာဝိပဿနာမဂ္ဂင်ကလည်းအရိယာမဂ္ဂင်ကိုဖြစ်သွားတာဟုတ်ပါတော့တယ်အဲဒီလိုပဲမေတ္တာသစ္စာကိုမိမိတဏ္ဍာ၌ဖြစ်ပွားရရမည်မေတ္တာသစ္စာကိုမိမိတဏ္ဍာ၌ဖြစ်ပွားရရမည်မေတ္တာသစ္စာကိုမိမိတဏ္ဍာ ဝိပဿနာမဲ့ကစပြီးတော့ပွားလို့နောက်ဆုံးအရိယာမဲ့ကြောင့်ပြည့်စုံလာတယ်မိမိတဏ္ဍာတကယ်ဖြစ်တာဟောမိမိတဏ္ဍာတကယ်ဖြစ်ရသစ္စာလေးပါးကြောင့်ဒီဆိုအကျင့်ကြီးရအဲဒီလိုပြီးအောင်အားထုတ်ရသည်ရဲ့ကျောင်းကြီးတင်ကျောင်းကြီးဆိုတော့သူကအထုကြဖို့ပေါ်တယ်သူကလည်းလူသားနဲ့ကုသိုလ်တွေကြောင့်လည်းအဲဒီသစ္စာလေးပါးကမှန်တိုင်းကြည့်တဲ့တရားကြီးများနဲ့သင်္ကေတရပါစေလို့ သာနာအားဖြင့်ဒီရဆူတောင်းရမယ်ဒီရလည်းဆူတောင်းနဲ့ဆူတောင်းပြီးပါလေအဲဒီရဆူတောင်းနေတဲ့တာသနာဉာဏ်လည်းကျိုးစားအထောက်ကြရည်ဒီနေ့တော့ရှိရသောမဉ္ဇဏ်ဘုံဉာဏ်နိဗ္ဗာန်တရားကိုသင်ညာစွာဆက်ရည်မြတ်မောပြညာရပါစေ။သာ